ခန်းကြီး3အငယ်1မှ6မောရှိသည်မိမိရောက်ခမမိဒရန်ယိပရဟိယေတရောဤတိုးစိတ်များကိုထိမ့်စဉ်တောနောက်ဖက်သို့ဆောင်သွား၍ဟောရအမိရှိသောဘုရားသခင်ဤတောင်သို့ ရောက်လေ၏ထိုအခါဘုရားသခင်ကောင်းကင်တမန်သည်ခြုံတဲကထွက်သောမိရှံ၌ထင်ရှား၏မောရှိသည်ကြည်သောအခါမိလောင်၍ ခြုံမကျွမ်းပဲရှိသည်ကိုမြင်လျင်အဘဲကြောင့်ခြုံမကျွမ်းပဲရှိသည်နီဤထူးဆန်းသောယူပါယုံကိုငါတွား၍ကြည့်ရှုမည်ဟုဆို၏မောရှေတွား၍ကြည့်ရှုကြောင်းကိုသာရဖျားမြင်တော်မူလျင်မောရှေမောရှေဟုခြုံတဲကခေါ်တော်မူ၏မောရှေကလည်းအကျွန်ုပ်ရှိပါ၏ဟုလျှောက်လေ၏ဘုရားသခင်ကလည်းမချင်းနှင့်တင်ဤခြေနှင်းကိုချွတ်လော့ င်နှင်းသောအရက်ကားတန့်ရှင်းသောမြေဖြစ်သည်ဟု၍၎င်းငါသည်တင့်အဖ၏ဖျားအာဗြဟံ၏ဖျားဣဇက်၏ဖျားယာကုပ်၏ဖျားဖြစ်သည်ဟု၍၎င်းမိန်တော်မူ၏မောရှိသည်ဖျားသခင်ကို မကြည့်ဝွင့်မိမိမျက်နာကို ဖုံးလျက်နေ၏အငယ်9မှ10 ထာဝရဘုရားကလည်းအေဂုတုပြည်၌ရှိသောငါ၏လူတို့ခံရသောညှင်းဆဲခြင်းကိုငါစိစိမြင်ခဲ့ပြီ သူတို့ကိုစေခိုင်းသောသခင်တို့ကြောင့်သူတို့မြည်တမ်းသောအတန်ကိုလည်းငါကြားခဲ့ပြီသူတို့နာကြီးခြင်းဝေဒနာကိုငါသိ၏သူတို့ကိုအေဂုတုပြည်အေဂုတုလူတို့လက်မှကယ်နှုတ်၍ခါနနီလူ ဟိတ်တိလူအာမောရိလူ ဖေရဇိလူဟိဝိလူ ယေဘူးတိလူတို့နေရာနို့နှင့်ပြားရည်စီးတတ်သောပြည်သို့ပို့ဆောင်ခြင်းငါငါဆင်းလာပြီယခုတွင်လည်းဣဒရေလအမျိုးသားတို့ငိုကြွေးသောအတန်သည်ငါထံသို့တက်ရောက်၍သူတို့ကိုအေဂုတုလူတို့သည်ညှင်းဆဲခြင်းအမှုကိုလည်းငါမြင်ရပြီထိုကြောင့်ယခုသွားလော့တင်းဒီငါဤလူဣဒရေလအမျိုးသားတို့ကိုအေဂုတုပြည်မှနှုတ်ဆောင်မိအကြောင်း တင့်ကိုဖာရောဘုရင်ထံသို့ငါစေလွှတ်မည်ဟုမိန့်တော်မူ၏။မောရှေကလည်း၊အကျွန်ုပ်သည်အဘယ်သို့သောသူဖြစ်၍ဖာရောဘုရင်ထံသို့ဝင်သဖြင့်၊ဣသရေလအမျိုးသားတို့ကိုအဲဂုတ္တုပြည်မှနှုတ်ဆောင်ရပါမည်နည်းဟုဘုရားသခင်အားလျှောက်လျှင်၊ဘုရားသခင်က၊အကယ်စင်စစ် ငါသည်တင့်ဘက်၌ရှိလိမ့်မည်ငါသည်တင့်ကိုဆေလွတ်ခြင်းလက္ခဏာတက်သေးဟုမူကားတင်သည်ထိုလူတို့ကိုအေဂရုပြည်မှနှုတ်ဆောင်ပြီးလျှင်ဤတောင်ပေါ်မှာဖျားသခင်အားဝုပြုရကြလိမ့်မည်ဟုမိန်တော်မူ၏မောရှိကလည်းအကျွန်ုပ်သည်ဣဒရေလအမျိုးသားတို့ရှိရာသို့ရောက်၍တင်တို့ဘိုးဘေးများ၏ ဘုရားသခင်သည်ငါကိုတင်တို့ရှိရာသို့စေလွတ်တော်မူပြီဟု အကျွန်ုပ်ဆိုလျင်သူတို့ကထိုဘုရားသခင်၏နာမတော်ကအဘယ်သို့နည်းဟု အကျွန်ုပ်ကိုပြန်၍မေးသောအခါအဘယ်သို့ ပြန်ပြောရပါမည်နည်းဟုဘုရားသခင်အားမေးလျှောက်လေ၏ဘုရားသခင်ကလည်းငါဖြစ်သည့်အတိုင်းငါဖြစ်၏ဟု၍၎င်းငါဖြစ်သည်ဟုအမည်ရှိသောသူသည် ငါ့ကိုသင်တို့ရှိရာသို့စေလွှတ်တော်မူပြီဟုဣသရေလအမျိုးသားတို့အားပြန်ပြောလော့ဟူ၍၎င်းမောရှေအားမိန့်တော်မူ၏တဖန်ဘုရားသခင်ကသင်တို့ဘိုးဘေးများ၏ဘုရားသခင်အာဗြဟံ၏ဘုရားဣဇက်၏ဘုရားယာကုပ်၏ဘုရားဒီဟုသောသာဝရဘုရားသည်ငါကိုသင်တို့ရှိရာသို့စေလွတ်တော်မူပြီဟုဣတရေလအမျိုးသားတို့အား ပြောရမည်ထိုအမိသည်အစဉ်ငါအမိဖြစ်၏လူမျိုးအစဉ်အဆက်မပြတ်ငါဘွဲ့နာမဖြစ်၏တွား၍ဣဒရေလအမျိုး အသက်ကြီးသူတို့ကိုစုဝေးစေပြီးလျှင်တင်တို့ဘိုးဘေးများ၏ဖျားသခင်အာဗြဟံ၏ဖျားဣဇက်၏ဖျားယာကုပ်၏ဖျားဒီဟုသောသာဝရဖျားသည်ငါအားထင်ရှားတော်မူလျက်အကယ်စင်စစ်တင်တို့ကိုငါအကြည့်ရှုလာ၍ အဲဂရုပြည်၌တင်တို့အားပြုသောအမှုကိုငါမြင်ပြီအဲဂရုပြည်၌ခံရသောဒုက္ခတွေကတင်တို့ကိုငါနှုတ်၍ခန္ဒနိလူဟိတ်တိလူအာမောရိလူဖေရစီလူဟိဝိလူယေပုတိလူတို့နေရာနို့နှင့်ပြားရည်စီးတတ်သောပြည်တို့ပို့ဆောင်မည်ငါဂတိရှိသည်ဟု မိန်တော်မူပြီဟု သူတို့အားပြောလော့ သူတို့သည်သင်၏စကားကိုနားထောင်၍သင်သည်ဣသရေလအမျိုးသားအသက်ကြီးသူများပါလျက်အေဂုတုရှင်ဘီယံထံသို့ဝင်သည်ဖြင့်ဟေဘဲလူတို့၏ဖျားသခင်ဒါဝရဖျားသည်ကျွန်ုပ်တို့နှင့် တွေ့တော်မူပြီးအကျွန်ုပ်တို့၏ဖျားသခင်ဒါဝရဖျားအားရစ်ပူဇော်ခြင်းကတောသို့သုံးရက်ခရီးတွားရသော အခွင့်ကိုပေးတော်မူပါဟုလျှောက်ရမည်အေဂုတုရှင်ဘီယံသည်ကြီးစွာသောတကူကို မတွေ့မမြင်လျင်တွားရသော အခွင့်ကိုတင်တို့အားမပေးချောင်းကိုငါသိ၏ငါသည်လည်းလက်ကိုဆန့်၍အေဂုတုပြည်ထဲ၌ငါပြုလက်တန်သောငါ၏အံ့ဘွယ်သောအမှုရှိသမျှတို့နှင့်ထိုပြည်ကိုဒဏ်ခတ်မည်ထိုနောက်အေဂုတုရှင်မြင်းသည်တင်တို့ကိုလွတ်လိမ့်မည်ထိုလူမျိုးသည်အေဂုတုလူတို့ထံ၌မျက်နာရသောအခွင့်ကိုငါပေး သင်တို့သည်ထွက်သွားသောအခါလက်ချည်းမသွားရကြ။အကြောင်းမူကား၊မိန်းမတိုင်းမိမိအိမ်နီးချင်း၊မိမိအိမ်မှာတည်းသောသူ၌ငွေတန်ဆာ၊ရွှေတန်ဆာနှင့်အဝတ်တန်ဆာများကို တောင်း၍၊သင်တို့သားသမီးများကိုတန်ဆာဆင်စေသဖြင့်၊အဲဂုတ္တုလူတို့၏ဥစ္စာကိုလုယူကြလိမ့်မည်ဟုမောရှေအားမိန့်တော်မူ၏။